လွန်ပြီးတရားအမောကြမနာကြကြသည်မီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစွာပထမရှိခိုးကြရအောင်ဘုရားရှင်ကအလွန်တတဝါရီအလုံးအပေါ်မှာကြည်ကြဲတဲ့မေတ္တာကောင်းကျိုးတရားကို လိုလားတဲ့လူနာပြမှာတတဝါရီတိုင်းစိကကိုယ်ကိုယ်ထိုက်တဲ့အကုံတော်တွေကိုအာယုံပြုပြီးတော့ ဘုရားရှင်ကို ရှိခိုးကြရအောင်အလုံးစုံတရားနာပရိသတ်ပေါင်းတွေကလည်းဘုရားရှင်ရဲ့အကုန်ကိုဆွမ်းအားရှိတဲ့လောက်စိတ်ဝယ်ထုံပြီးတော့ယုတ်သေးစွာနိုင်ကြအောင်စုဗုဒ္ဓံနရနရသမောတရဏံဒိတတံပညာပရိပါစုတိယဝိဟတံဒါဂရံ အထာဘိကာမနရဒေဝဟိတဝန္တဝန္တမိကာရုဏိကမကမနန္တညာနံနရာနရာသမောတရဏံလောကုလောကီနလီသောစီဘောကိုလိုလာတောင်းတကြကုန်သောစေတာမြတ်သူနလူမြမတတဝါတို့ဤဇူဝေရလည်းဖြစ်တော်မူထသော ဒီတာတံလောကုလောကီနလီသောမယိမယိုင်မြဲခိုင်လာသည်တမာတိနှင့်ရှင်သောစိတ်တလည်းရှိတော်မူထသောပညာပရိပါစုတိယသစ္စာလေးရတရားမြတ်ကိုထွင်ပေါသည်မြင်တတ်အရဟတမတိဟုသောပညာတန်ဆောင်ဇမိရောင်လည်းရှိတော်မူထသော ဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ဖုံညံမြင်တုံအောင်မြူတံပညာဝိဇ္ဇာတိဟုသောမိုက်တရားကိုအရဟတမေဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးထသော အထာဝီကာမံလူနာမြမတတဝါတို့ဤအစီအပွားကို အလွန်လိုလားတောင်းတတော်မူထသောနရဒေဝဟိတာဝဟံလူနာမြမတတဝါတို့အားလံပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဇုံကုန်အလုံးစုံသော ဂုံတိန်တကိုဇိတိန်ချန္တာအကျိုးငှာရွယ်ဆောင်တော်မူတတ်ထသောကာရုဏီကံလူနာမြမတတ္တဝါမြတနာချစ်ခင် မာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိယဇာပါရမီပုံညာနေမနိုင်ရှင်အ မနိုင်ရှင်သာတော်သီလသမารီပညာ ဂုံတကကြောင့်မြတ်တရားဖြစ်သို့ရောက်တော်မူထသောအနန္တညာနံသဗ္ဗညောတညာနာဇာတာဆုံးပိုင်းချမရှိသောညာတော်လည်းရှိတော်မူထသောတံဗုဒ္ဓံဒိုဒိုဂုံရင်ဆုံးလင်းပေတရှင်တော်မြတ်ဗျာကိုအဟံတရားဟောတရားနာအမိမေကောဘုရားတပည့်တော်သည် ဝန္ဒာမိတတ္တာယုကျိုးမန်ဆွဲချိုး၍ရှိခိုးကြောပါဤမြတ်စွာဘုရားသာတုသာတုသာတုဘာဖျား ဝိပဿနာလုံပင်းတရားကိုဆက်လက်ပြီးဟောကြားနာကြားကြရအောင်89ချိန်နော်တက်ပါဗျာ89ချိန်တိုင်ခဲ့ပြီဝိပဿနာလုံပင်းတရားအဲ့တော့ဦးဇင်းတို့ဝိပဿနာလုံပင်းတရားနဲ့ဝိသုဒ္ဓိ9ပါးကိုဒါဥတည်ပြီးတော့ဦးဇင်းတို့ဟောကြားပြောကြတာဒီလာဝိတ္တုဒီဘိုင်းလည်းပြောခဲ့ပြီးပြီစိတ်တဝိတ္တုဒီဘိုင်းလည်းပြောခဲ့ပြီးပြီ ဒိဋ္ဌိဝိတ္တုဒီပိုင်းခုပြောလက်စာပေါ့လေဒိဋ္ဌိဝိတ္တုဒီပိုင်းယုတ်ဒီနန်နေသိသိပြီးတဲ့နောက်ခင်္ခာဝိတ္တနာဝိတ္တုဒီပိုင်းပစ္စယအကြောင်းကျိုးဆက်နွယ်မှုပြိဿသမုပ္ပတ်ကိုနားလည်ရေးအတွက်ပစ္စယပြိကညံမိုင်းလေးလည်းပြောခဲ့ပြီးပြီအခုတော့ဒီဒိဋ္ဌိဝိတ္တုဒီပိုင်းဒိဋ္ဌိဝိတ္တုဒီပိုင်းမှာ ကြံခဲ့တဲ့ဒီပရမတ္တဓာတ်သားတွေကိုယုတ်တရားနန္တရားဆိုတဲ့ပရမတ္တဓာတ်သားတွေကို တဏှတိကနာသမုဟကနာတာမကကိစ္စကနာပါပြူရေးအတွက်အဲယူပွားသုံးတတ်တဲ့အပိုင်းပေါ့အဲ့ဘိုင်းကိုပြောလာတာကုဒါသင်္ခါရခန္ဓာဘိုင်းပေါ့သင်္ခါရခန္ဓာဘိုင်းရောက်လာတော့သင်္ခါရခန္ဓာဘိုင်းမှာလည်းဦးဇင်းတို့ဒါပြောလာတာဒီအကုသိုလ်စေတသိက်တွေရောက်လာတာပေါ့အကုသိုလ်စေတသိက်တွေရောက်တော့ဒီနေ့ဒါအိတ်တာနဲ့မစ္စရိယပေါ့ ပြီးခဲ့တဲ့အပတ်ကမဟောပြစ်လိုက်တယ်အိဒါနဲ့မစ္စတီယာဘိုင်းပေါ့အဲဒီဘိုင်းလေးကိုဆက်ပြီးဟောကြနားကြကြရအောင်တော့အိဒါနဲ့မစ္စရိယအဲအိဒါနဲ့မစ္စရိယကိုမောကြမီအဲအိဒါဆိုတော့ဒကာကြီးတွေရေပုံရတို့ဒကာကြီးတွေဒကမကြီးတွေဒါအန်တီပြီးသားပဲအဲ့တော့ဗရတံပတ္တိပရဋ္ဌာနံဆိုတဲ့အတွက် သူကနီးစွာသောကြောင့်အိတ်တာဖြစ်ဖို့ရန်နီးစွာသောအကြောင်းကသူတစ်ပါးတွေမှာရရှိတဲ့စီစဉ်ဥစ္စာဂုံသိန်းတွေကဒါအိတ်တာဖြစ်ဖို့ရန်အကြောင်းပဲအဲ့တော့အဲ့လိုသူတစ်ပါးရဲ့စီစဉ်ဥစ္စာဂုံသိန်းတွေပေါ်မှာမကြည်မဖြူဒါညုံညင်တဲ့စိတ်ထားပေါ့မကြည်ဖြူဘူးညုံညင်တယ်အဲ့ဒါအိတ်တာရဲ့သဘောအမေစရိယရဲ့သဘောကတော့ပရအတ္တတံပတ္တိပရဒ္ဌာနံဆိုတဲ့အတိုင်းမိမိတို့ရဲ့စီစဉ်ပုံမှာမူတည်ပြီးတော့ မိမိတို့ရဲ့အစီအစဉ်ကိုအကြောင်းပြုပြီးမိမိတို့ရရှိပြီးအဲရရှိစေရရှိလက်တန်သောစီစဉ်ဥစ္စာတွေကိုအကြောင်းပြုပြီးတော့ဒီမေစရိယဆိုတဲ့ဝန်တုံမှုအဲ့တော့မကြည်မပြူဒါညူစုတဲ့သဘောကအိတ်တာမိမိတို့မှာရရှိပြီးသားစီစဉ်ဥစ္စာတွေပေါ်မှာသူတစ်ပါးတွေနဲ့မဆက်ဆံလိုခြင်းကဒါဝန်တုံမှုသဘောကမေစရိယပေါ့အဲအိတ်တာနဲ့မေစရိယတရားနှစ်ပါးကိုဒီနေ့ ဟောကြားနာကြားကြရအောင်။နော်ဒီတရားနှမကိုမဟောကြားမီတို့တကကြီးတွေလောကမာကြီးတွေဒါသိကြတဲ့အတိုင်းပေါ့။ဒီတရားနှမသည်လောကမှာအမတန်မှဒါတတ္တဝါတွေကိုလူရောနတ်ကိုပြန်မာကိုတတ္တဝါတွေကိုမြတ်စွာဘုရားဒုက္ခပေးတယ်။ဒီကြောင့်နဲ့ပတ်သက်လို့ဦးဇင်းတို့အိုးတက္ကပညာသုတ်တံမှာဒါဘုရားရှင်ကိုတရားမင်းကြီးကဒါမေးခဲ့ပူးတယ် ရာမကြီးတရင်မှာပုပ္ပတင်စားပုပ္ပနိမိတ်လို့ခေါ်တဲ့နမိတ်၅မျိုးထင်းနေပေါ့လေတတန်သုတိပြကျွေတေလုံကနီးမှာဒါပုပ္ပနမိတ်၅မျိုးထင်းတဲ့အခါအထိတ်လနဲ့တန်ဝေကဖြစ်ပြီးဘုရားရှင်ဓမ္မောက်ကိုတူတူပြောတော့အချင်းကပ်ခဲ့တာပေါ့ဘုရားရှင်ဓမ္မောက်ကိုချင်းကပ်ပြီးတဲ့အခါဒီတက္ကပညာသုတ်တန် အကြည်တော့ဦးဇင်းတို့ဒါမပြောတော့ပါဘူးတို့တခါကြီးဒီကမကြီးရေပုံရတော့အနာဘူးပြီးသားဖြစ်မှာပေါ့အဲ့တော့ဘုရားရှင်ကိုအကိုယ်တိုင်မချင်းကပ်ရတဲ့အတွက်ကြောင့်မြေသားစီကအနာတာရဲ့အကူအညီနဲ့ဘုရားရှင်ဓမ္မောက်ကိုချင်းကပ်ဘုရားရှင်ဓမ္မောက်ကိုချင်းကပ်ပြီးအဲ့ဒီမှာသူဘုရားရှင်ကိုမေးတဲ့မေးခွန်းလေးကဒီနေ့အလုံးလူလောကတစ်ခုလုံးပေါ့တတ္တလောကကြီးတစ်ခုလုံးအဲတကယ်တည်တင်တည်တိုက်တဲ့မေခွန်းလေးတွေပေါ့အဲမေခွန်းလေးတွေက မိဂုံ14စုံနဲ့ပထမအဦးဆုံးမိဂုံသူဘာမေးတုံဆိုတဲ့အခါကျတော့ကိန္တံယောဇနာနုခောမာရိတဒေဝမနုဿာသူရာနာဂကန္တပါရေစင်ကြီးတန်တီပုထုကာယတေအဝေရာအတန္တအတပတ္တအပြပစ္စာဝိဟာရိမှုအဝေရိနောတိဣဒိဇနေတံဟောတိအထဇံပန အထဇာပါဏတဝေဒန္တဒါနန္တတပတ္တာတဗျာပဇာဥယရန္တိအတဝေဒီနောတိဣဒံတကောဒေဝနာမိန်တော်ဘဂဝန္တံပညာပထမံပညာအပုစီအပုစီဒါတရားမင်းကြီးကသူချင်းကပ်ပြီးတဲ့ကသူသိကျင်တဲ့မိဂုံးလေးကိုဘုရားရှင်ကိုစပြီးတော့လျှောက်တာမာရိတာဇင်ယကင်းတော်မူပါဘိဓာတော်မြတ်စွာဘုရား ဒေဝာနတ်တို့သည်၎င်းမနုဿလူတို့သည်၎င်းအတုရာအတုရာတို့သည်၎င်းနာဂာနာဂာတို့သည်၎င်းကဏ္ဍဗံကဏ္ဍဗနတ်တို့သည်၎င်းရေစင်ကြီးဘုဒ္ဓံကာယအကျဉ်မမထတဘာဘာများစွာသောတတ္တဝါတို့သည်၎င်းတန်တိတင်ရှားရှိကြလေကုန်၏ဒေတုတတ္တဝါတို့သည်အဝေရာအတွင်အပြင်ယံမရှိကြကုန်သည်အတ္တနာတန်ထာခြင်းကိညာကုန်သည်အတပတ္တာ စံခြင်းဘက်ရန်သူမရှိကြကုန်သည်အပြာပစ္စာဆိုရင်ချင်းကင်းလို့ကင်းကြကုန်သည်အဝေဒနောရန်သူမရှိကြကုန်သည်ဟုတ်တော့ဖြစ်၍ဝိဟာရိမှုနေကြနေခြင်းကြပါကုန်၏ဣတိဤသို့သောအကျံသည်နေတံထိုတတ္တဝါတို့အားဟောတိထင်ရှားဖြစ်ပါပေ၏အထာဇဘာနာထိုတို့ပြီးထင်ရှားဖြစ်ပါတော်လည်းပဲဂိန္တံယောဇနာအဘေတံယောဇင်တယကချီနှောင်း၍ထားသည်အဖြစ်ကြောင့် တေတောတတဝါတို့သည်တဝေရာအတွေ့အမြင်ရနှင့်တကဝါပြကြကုန်သည်တဒန္တာဒန္တာချင်းရှိကြကုန်သည်သာတပတာစัญญမယံသူနှင့်စัญญဘယံသူရှိကြကုန်သည်တပြာပစ္စာဆိုရင်ချင်းရှိကြကုန်သည် ဆိုရင်ချင်းနှင့်တကဝါပြကြကုန်သည်တာဝေရိနောယံသူရှိကြကုန်သည်ဖြစ်၍ဝိဟာရေဝိဟာရန္တိနုကောနေကြပါကုန်တယ်လေဗျာတဲ့ဒါတရားမင်းကြီးကမြတ်စွာဘုရားကိုမေးတာ တော့လောကမှာတဲ့ရှိရှိသမျှနတ်ဒီလူတွေနဂအသူရာတွေနဂါတွေကဏ္ဍဗနတိအခြားအခြားသောများစွာတဲ့တတ္တဝါတွေရှိကြတယ်အဲတတ္တဝါတွေအလုံးဟာတဲ့သူတို့ကဘင်္ဂိုသဘောအပြင်တော့အတွင်အပြင်ဒါရန်ကင်းလိုကြတယ်ဘေးအန္တရာယ်တွေမကြောက်ချင်းကြဘူးနောက်တကား ငွေဒဏ်ဂျိန်ဒဏ်စသည်အပြင်ဒီလိုဒဏ်မျိုးမျိုးတွေမှာလည်းလွတ်မြောက်ခြင်းကြတယ်။နောက်မိမိရဲ့စံချိန်မဲ့ရန်သူတွေမရှိခြင်းကြဘူး။နောက်တကစိတ်ဆင်းရဲလည်းကင်းလို့ကြတယ်။ရန်သူတွေလည်းမရှိခြင်းဘူးရန်သူတွေကင်းလို့ကြတယ်။အဲ့လိုရန်သူတွေကင်းကင်းချင်းချင်းနဲ့နေခြင်းကြတယ်ဆိုတာဒါတတ္တဝါတိုင်းတတ္တဝါတိုင်းမှာအဲ့လိုမျိုးစိတ်နေစိတ်ထားရှိကြတယ်။ အဲ့လိုစိတ်နေစေတာရှိပြီရှိတော်ညာလေဘလို့တန်ရောစဉ်တရားကအနောင်ဖွဲ့ဘလို့တန်ရောစဉ်တရားကအနောင်ဖွဲ့ထားတဲ့အတွက်ကြောင့်ဘလို့တန်ရောစဉ်တရားတွေကြောင့်အဲ့လိုနေခြင်းကြပါလျက်နဲ့တတ္တဝါတွေဟာအတွင်ပြီးဘေးအန္တရာယ်တွေနဲ့ဟာအတုတကောနေကြရတယ်ဒဏ္ဍာခြင်းသဘောတွေနဲ့အတူနေကြရတယ်စံခြင်းပဲရန်သူတွေနဲ့နေကြရတယ်အဲဆိုရင်ချင်းဒီ နဲ့နေကြရတယ်ရန်သူတွေရှိပြီးတော့နေကြရတာလေဆိုတဲ့ဒီမေကွန်းပေါ့အဲ့တော့ဒကာကြီးတွေဒကာမကြီးတွေဒီနေ့မျက်မှောက်ခဲ့လဲဦးဇင်းတို့ကြည့်ကြည့်ပေါ့မိမိတို့ရဲ့လူမှုပတ်ဝန်းကျင်ကိုပဲကြည့်ကြည့်တကဘာလုံးကိုပဲခြုံကြည့်ကြည့်တဏ္ဍဝအားလုံးကတော့ဒကာကြီးတွေဒကာမကြီးတွေအခုပြောခဲ့တဲ့ရံမကင်းကျင်ကျင်မူလားဆိုတော့ရံကင်းကျင်ကြပါတယ်ဖေဟာရံကင်းကျင်ကြတာပဲဒဏ်ထားခြင်းသဘောတွေကကောမလွတ်မြောက်ခြင်းမူလားဆိုတော့ လွတ်မြောက်ခြင်းကြပါတယ်ခင်ဗျာလွတ်မြောက်ခြင်းကြတယ်နောက်တကမိမိတို့ကဇက်ညင်မဲ့ရန်သူတွေရှိခြင်းသလားဆိုတော့မရှိခြင်းကြပါဘူးခင်ဗျာမရှိခြင်းကြဘူးရန်သူလည်းပဲမလိုခြင်းဘူးအာရန်သူကတော့ဘယ်သူမှမလိုခြင်းကြအောင်အော်နောက်တကဆိုရင်ချင်းဒါကင်းညင်ကြတယ်ဆိုရင်ချင်းကမကင်းညင်ကြဘူးလားဆိုရင်ချင်းလည်းကင်းညင်ကြပါတယ်ခင်ဗျာအော်နောက်တကရန်တယ်လည်းရန်သူတွေလည်းမရှိခြင်းဘူးအေးချမ်းချမ်းနဲ့ဒီလိုနေခြင်းကြတယ် ဒါတတ္တဝါတိုင်းတတ္တဝါတိုင်းပဲဒါကြောင့်မလို့ဒါတရားမင်းကြီးကလည်းသူ့ရဲ့ခံစားချက်နဲ့အတ္တဝါတွေဒါကိုစားမေ့ပြီတယ်လို့တော့ဒီလိုပြောလို့ရတယ်ဒီမိကုံးလေးကိုမေးတာအဲ့တော့လောကမှာတတ္တဝါတွေဒီခုလိုပြောခဲ့တဲ့ဒီရန်သူတွေမရှိခြင်းမူဒဏ်ထားခြင်းသဘောတွေမရှိခြင်းမူစံခြင်းမဲ့ရန်သူတွေမရှိခြင်းမူဆိုရင်ကင်းကင်းရှင်းရှင်းနဲ့ဆိုရင်ကြောင်းကြမရှိဘဲနဲ့နေလိုကြတယ်အဲဒါပေမဲ့လည်းတတ္တဝါတွေကြီးလိုက်ပြန်တော့ တကားတဲ့တကားကြီးတွေတကမကြီးတွေအဲ့ဒါမိမိကအိဇဒဗိဒဆိုတဲ့ပယံတရားတွေလည်းရှိနေကြတယ်ဒန္တာချင်းသဘောတွေလည်းတင်ရှားရှိနေကြတယ်အခုခေတ်ဆိုရင်တော့ဒန္တာတယ်ဆိုတော့တကားကြီးတွေတကမကြီးတွေဘယ်လိုစကလုံးနဲ့သုံးဆန်ရှင်လို့သုံးလားတမပါဗျာအဲ့လိုမျိုးဒါဒန္တာချင်းတွေလည်းရှိနေကြတယ်ဩနောက်တကစံကျင်မဲ့ရန်သူတွေလည်းရှိနေကြတယ်နောက်ကဆိုရင်ကြောင်းကြခြင်းတွေလည်းရှိနေကြတယ် ဟောရန်သူတွေလည်းရှိနေကြတယ်ဒီလိုတွေဖြစ်နေကြခြင်းသည်တဲ့ဒါအခြေခံအကြောင်းတနည်းအားဖြင့်ဘလို့အကြောင်းတရားတွေကြောင့်ဘလို့တန်ရုံးစဉ်တရားနေကြတော့ဆိုတဲ့ဒီမေကုံပေါ့အဲ့ဒီမေကုံကိုဘုရားရှင်ကပြန်ကြည့်တဲ့အခါမှာအခုဟောမဲ့တရားနှစ်ပါးပေါ့ဣဒာမေဇရိယတန်ယောဇနံခောဒေဝနာဣဒာမေဇရိယတန်ယောဇနံတန်ယောဇနောခောဒေဝနာမိန္ဒာ ဒေဝမနုဿာဒုရနာဂကန္တပါယေတိညေတန္တိပုထုကာပုထုကာယတေအဝေရာအဒနာတပတ္တအပြပိစ္ဆာဥယာရိမှုအဝေရိနောတိဣတိတနေတံဟောတိအထဇပနံတဝေရာတဒနာတတပတ္တာတဗျာပိစ္ဆာဥယာရန္တိတဝေရိနောတိဣဒံဘဂဝါတက္ကတဒေဝနာမိန္တတပညာဗုဒ္ဓအဗျာဂာတိ ဒေဝနာမိန်နာနတ်တို့ကိုအစိုးရသောတရားမင်းမနုဒေဝနတ်တို့သည်၎င်းမနုသာလူတို့သည်၎င်းအန္တုရာအန္တုရာတို့သည်၎င်းနာဂနာဂတို့သည်၎င်းကန္ဓဘာကန္ဓဘာနတ်တို့သည်၎င်းရေစင်ကြီးပုဒုကာယအကျဉ်မမတာတဘာဘာများစွာသောတတဝါတို့သည်တန်တိရှိကြလေကုန်၏ဒေတော်လုံးစုံသောတတဝါတို့သည်အဝေရာယံအတွင်းအပြင်ဘေးအန္တရာယ်မရှိကြကုန်သည်အတ္တနာတဏှာချင်းကင်းကြကုန်သည် အာတပတာဇဉ္ညဘယံသူမရှိကြကုန်သည်အပြပစ္စာဆိုရင်ညင်ကင်းကြကုန်သည်အဝေရိနောယံသူမရှိကြကုန်သည် ဟုတ်တော်အဖြစ်ဝိဟာရိမှုနေလိုကြပါကုန်၏ဣတိဝိဟာရိမှုနေလိုကြကုန်၏ဣတိဤသို့သောအကြံစီသည်နေတံထိုတတ္တဝါတို့အဟောတိတင်ကြဖြစ်ပါပေ၏အထာဇဘာနာတို့တို့ပြီးတင်ကြဖြစ်ပါတော်လည်းပဲဒေတို့တတ္တဝါတို့သည်တာဝေ တေတုတတဝါတို့သည်အိတ်တာမစ္စရိယတန်ရောဇနံအိတ်တာမစ္စရိယတန်ရောစဉ်တရားနှစ်ပါးကြောင့်သာဝေရာအတွင်အပြင်ဘေးရန်ရှိကြကုန်သည်သာဒနာဒါနာချင်းရှိကြကုန်သည်သာတပတ္တာဇန်ချင်းမယံသူရှိကြကုန်သည်သာဗျာပစ္စာဆိုရင်ညင်းနေတကွာပြကြကုန်သည်သာဝေရိနောယံသူရှိကြကုန်သည်ပြီးဥယရန်တိနေကြရလေကုန်၏တဲ့ဘာပြောတာတုံးဆိုတော့တရားမင်းကြီးတဲ့အဲ့ဒီ နတ်ဒီလူတွေအသူရာတွေနဂါတွေကဏ္ဍပနတ်ဒီအခြားအခြားဂုံသောမြတ်စွာသောတတ္တဝါတွေဟာအတွင်အပြင်ဘေးအန္တရာယ်ကင်းကြကုန်လျက်ဒန္တာချင်းကင်းကြကုန်လျက်စံကျင်မဲ့ရန်သူကင်းကြကုန်လျက်ဆိုရင်ချင်းကင်းကြကုန်လျက်ရန်သူမရှိဘဲနဲ့ဒါနေလိုကြတယ်အဲ့လိုနေလိုပေနေလိုညားတော်လေအိတ်တမစ္စရိယဆိုတဲ့တန်ဟောစဉ်တရားနှစ်ပါး အဲအိဒါဆိုတဲ့သူတော်ဘာရဲ့စီစဉ်နေအပေါ်မှာမကြီးမပြူနဲ့ညူစုတယ်ဆိုတဲ့အိဒါရဲ့သဘောမိမိရဲ့စီစဉ်ဥစ္စာတွေကိုသူတော်ဘာတွေနဲ့မဆက်ဆံလိုခြင်းဆိုတဲ့တွန့်တိုးတဲ့သဘောဝန်တိုးတဲ့သဘောအဲညူစုခြင်းဝန်တိုးခြင်းဆိုတဲ့ဒီတရားနှစ်ပါးဒီတန်ဟောစဉ်တရားနှစ်ပါးကြောင့်တဲ့တတ္တဝါတွေဟာအဲ့ဒါယံကင်းညင်မလေးနဲ့ဣဇဒဗိဒဗိယံကင်းညင်မလေးနဲ့ဘေးယံတွေနဲ့နေကြရတယ်ဒန္တာချင်းကင်းညင်မလေးနဲ့ဒန္တာ ဒန်ဒန်ထားခြင်းသဘောတွေနဲ့နေကြရတယ်။ဇန်ညဘက်ရန်သူကင်းကင်းရှင်းရှင်းရှိခြင်းမှာလျက်နဲ့ဇန်ညဘက်ရန်သူတွေနဲ့နေကြရတယ်။ဆိုရင်ချင်းကင်းကင်းရှင်းရှင်းနေကြနေခြင်းကြပေမဲ့ဆိုရင်ချင်းတရားတွေနဲ့နေကြရတယ်။ရန်သူကင်းကင်းရှင်းရှင်းနေခြင်းကြပေမဲ့ရန်သူတွေနဲ့ဒါကားတဲ့ဆက်ဆံပြီးတော့နေကြရတယ်တဲ့။ဘယ်တရားနှစ်ပါးကြောင့်တုံးဆိုတော့အိတ်တာဆိုတဲ့သူတော်ဘာရဲ့စီစဉ်ဥဒ္ဒါတွေပေါ်မှာမကြည်ဖြူညူစုတတ်တဲ့သဘော မေစရိယဆိုတဲ့မိမိရဲ့စီစဉ်ဥစ္စာတွေကိုသူဘာနေနဲ့မဆက်ဆံလို့ဝန်တိုးတဲ့သဘောဆိုတဲ့ဒီအိတ်တာမေစရိယတရားနှစ်ပါးကြောင့်တဲ့ဘယ်တရားနှစ်ပါးကြောင့်အိတ်တာမေစရိယတရားနှစ်ပါးကြောင့်ပါဗျာအဲ့လိုအိတ်တာမေစရိယတရားနှစ်ပါးကြောင့်တတ္တဝါတွေဒီတဲ့အဲ့ဒါဒါမိမိတို့နေခြင်းသလိုမနေရဘဲနဲ့ဆင်းရဲကြောင်းကြတွေနဲ့ဒီလိုမျိုးနေကြရတယ်ဆိုရင်တော့ကတွေနဲ့ အာရန်သူတွေနဲ့ဆန့်ကျင်မဲ့ရန်သူတွေနဲ့ဒီလိုနေကြရတယ်တဲ့အဲ့တော့ဒကာကြီးတွေဒကာမကြီးတွေဒီအိတ်တမစ္စရိယတရားနှစ်ပါးဒီအင်မတန်မှတတ္တဝါတွေအတွေ့ကြောက်စရာကောင်းတယ်ပြစ္ဆုတ်ပံမှာလည်းပဲဒါဘာမှကောင်းကျိုးတရားကို မပေးသလိုတန်တရာမှာလည်းပဲဒါကောင်းကျိုးတရားကိုမပေးဘူးအန်ဒါဘာလဲဆိုတော့ဒီအိတ်တာနဲ့မစ္စရိယတရားနှစ်ပါးပဲအဲ့တော့ဒီအိတ်တာနဲ့ မစ္စရိယတရားနှစ်ပါးကစိုးကျိုးနဲ့ပတ်သက်လို့တော့တို့တကကြီးတွေတကကြီးတကမာကြီးတွေနံဝေကရပါပဲပေါ့နံဝေကရပဲဦးဇင်းတို့ဟိုနာဘုထမှန်ပေါ့လေဦးဇင်းတို့ဇံဘုကမထေမြတ်ကဒါတာတကဝိတုလေးတကကြီးတွေတကမာကြီးတွေနည်းနည်းကြည့်သိပြီးတော့ထင်ရှားတယ်အဲ့တော့ဇံဘုကမထေတီအလွန်ခဲ့တဲ့ဦးဇင်းတို့ကတ္တဗဗျာရှင်သာသနာတော်တွင် နောက်ပိုင်းပဲဆိုကြပါစို့အဲ့လောက်ကဒါဦးဇင်းတို့သာသနာတော်မှာအထင်ရှားတဲ့ဒါကြောင့်နိုင်ဘုန်းကြီးတစ်ပါးအဖြစ်နဲ့ဒါပါရမီကုသိုလ်တွေကိုစုဆောင်းခဲ့ဘယ်လိုကြောင့်ပါရမီကုသိုလ်တွေကိုစုဆောင်းခဲ့တယ်လို့ပြောရလဲဆိုတော့ဦးဇင်းတို့ဒီဦးဇင်းတို့ကမြတ်စွာဘုရားဒါထံပေါက်မှာကျွတ်တန်းဝင်ခဲ့တယ် အဲကြွတောင်းဝင်ငယ်ချင်းကိုကြည့်ပြီးတော့သူဒီထိုကတ္တဗဗျာရှင်တစ်ခါဒါထိုက်တဲ့နဲ့သမထဝိပဿနာအစရှိတဲ့ဒါသူတော်ကောင်းတရားတွေကိုတကယ်လက်တွေ့ကျင့်ကြံကြိုးကိုအထုတ်နေတဲ့သူတော်ကောင်းတရားလို့ဒီလိုမျိုးဦးဇင်းတို့ဒါဒါနားလည်လို့ရတယ်သို့တော့အဲ့မထေဇမုကမထေမြတ်လောင်းလျာပေါ့ဒါเจ้าနိုင်ဘုန်းကြီးဟာတနေ့မှာ ဒီအိတ်တာမေစရိယတရားတွေကနှိမ့်ဆက်မှုကြောင့်ဒါမပြုတ်တင်မပြုတ်ထိုက်တဲ့ဒါကာယကံမှုတွေဝစီကံမှုတွေကိုသူပြုတ်ခဲ့ဘယ်လိုပြုတ်ခဲ့လဲဒုဒကကြီးတွေသိတဲ့အတိုင်းပဲဒီနေ့မှသူနေတဲ့ရွယ်ရွာဟိုရန်နာမတိမြတ်တပါဒါရောက်ကြည့်လာရောက်ကြည့်လာတော့သူကစွန်းတကားကလည်းဒုမတိမြတ်ကိုမြင်တဲ့အခါကြီးညိုတဲ့ကြီးညိုတဲ့တော့ကြောင့်အိမ်မှာပင်ပင်ပြီးတော့စွမ်းအစားကြီးတဲ့ လူရန်ပေါ်ရာတွေနဲ့စက်ကလူရန်နေပေါ့လေတူတုံပြောအဲပြီးတဲ့ကမထေမြတ်မှာအဝိအထေရီကအဟောင်းနှွမ်းနေတဲ့အတွက်ကြောင့်အဝိအထေရီလည်းဒါလူတန်း။အော်နောက်တကဇံမင်းတွေကရှိနေတဲ့အတွက်ကြောင့်အော်ဇံမင်းရိပ်ပေးမယ်ဇတ်ဓာသေးတွေကိုစီမံပေးမယ်ပေါ့ဒီလိုစီစဉ်ပြီးတော့အော်သူလည်းအိမ်ကိုကြွလာတယ်ဇုံဖုံးပေးရအောင်။ဇံမှုကမထေမြတ်လောင်းလိုက်ရအောင်။ကျောင်းတိုင်းဘုန်းကြီးတဲ့အိမ်ကိုကြွလာ။ကြွလာတဲ့အတွက်ကြောင့် သူကိုလည်းစွမ်းစားကြည့်တာတွေနဲ့ပြုစုစွမ်းစားကြည့်တဲ့အာဟာရတွေနဲ့ပြုစုလှုပ်ကြွေးပြီးတော့ဒါကျောင်းတော်ကိုပြန်နဲ့ပြန်ပြီးတော့ကြွားကြတယ်ကြွားကြတဲ့အခါကျောင်းတကာကလည်းဒါသူလူတန်းပေါ်ရာတွေကို သူ စီမံပြီးတော့ဒီလိုစီမံပြီးပြီးတော့ဇဘုကမထေမြတ်ကမထေမြတ်လောင်းလျာကဒါသူစဉ်းစားတယ်။ဟောဒီအာဂာနုမထေဒီအာဂာနုယဟန်တော်ဟာဒီကျောင်းတကာကအခုလိုပြုစုယူရမှုတွေလူတန်းပေါ်ရာတွေကိုခံယူရရင်တော့နောင်ကို ဒါဟာဒီเจ้าကနေပြန်ကြွခြင်းမှာမဟုတ်တော့ဘူးအဲ့တော့ဒီညာလေးမှာတခါကြီးတွေဒီကမှာကြီးတွေကြည့်ဒါအိတ်တာနဲ့မေဇရိယတရားပေါ့အိတ်တာခုနဟိုယန္နာမထေမြတ်တပါရရှိနေတဲ့ဒါပူဇော်မှုတွေလူတန်းမှုတွေအပေါ်မှာသူ့ဘက်ကဒါမကြည့်လို့မမြင်လို့ဘူးဆိုတဲ့ညူဆူတဲ့သဘောပဲဒါအိတ်တာတရားထင်ရှားနေအော်တစ်ဖက်ကလည်းပဲ သူကကြောင်းတကာဆိုတဲ့အမျိုးပေါ်မှာကုလမစ္စရိယငါတကာငါဇွမ်းတကာငါကြောင်းတကာဆိုတဲ့အဲ့ဒီကိုကအမျိုးအပေါ်မှာအဲ့ဒါမစ္စရိယပေါ်ဝန်တိုးတာအခြားအခြားပုံကိုယ်တွေကိုမိမိကတကာတကမတွေနဲ့မဆက်ဆံစေခြင်းနဲ့ဆိုတဲ့ကုလမစ္စရိယနောက်ကသူเจ้าကိုလိုက်ပြီးတော့ဒါသတင်းသုံးနေအဲသူเจ้าမှာသူပိုင်ဆိုင်နေတဲ့အကြောင်းမှာသတင်းမသုံးလို့ဘူးဆိုတဲ့အာဝါဒမေစရိယ ဒီလိုမျိုးအိတ်တာနဲ့မစ္စရိယတရားတွေသူ့ကိုနှိပ်စက်တယ်နှိပ်စက်တဲ့အတွက်ကြောင့်ဒါမပြုသင့်မပြုထိုက်တဲ့အာကာယဒုစရိုက်ဝစီဒုစရိုက်တွေကိုစက်ခါစက်ခါနဲ့သူဒါကျူးလွန်ခဲ့လိုကျူးလွန်ခဲ့လဲနောက်တစ်နေ့ကျတော့စံပြီးသူကဝစီကံတွေဘာကျူးလွန်လဲဆိုတဲ့အခါကျတော့ခုနဇတ်တာတွေကိုလွတ်ပြီးတော့ဇံမင်းတွေကိုဒါရိတ်ပေးမယ် ဒါကြောင့်ငါကစီမံအဲ့မှာလည်းကသူကဝစီကံကစပြီးတော့ကျူးလွန်နေကဲစတ္တာတဲ့နဲ့ရိတ်မဲ့အစားတကားတဲ့ထစီမုံနဲ့တင့်ငယ်ဆံမင်းကြီးကိုဆွဲနှုတ်ပစ်ထားမှကောင်းသေးတယ်ဒါဝစီကံနဲ့သူသူ့ဘာသူကျူးလွန်နေတာပဲသူစိတ်ထဲတာပဲတကားကြီးတိတကမကြီးကြောက်စရာတော့ကောင်းတယ်နော်ဇကားတစ်ခုဆိုတာစိတ်ထဲကပဲဖြစ်ဖြစ်ဒါစကလုံးတစ်ခုအနေနဲ့ဒါသုံးမိပြီပြောမိပြီဆိုရင်အဲဒီစကလုံးတွေဒီ အဲ့ဒါပြောရတဲ့ပုဂ္ဂိုလ်တော့ခံရမခံကတော့မသိဘူးဒါပေမဲ့အဲ့ကံကရင့်ကျက်လို့ရင်တော့အကျိုးပေးရင်တော့ငါကြီးဒီလိုမှရှောင်လွတ်လို့မရဘူးဒါ तू ပြောနေတယ် तू သုံးနေတယ်စကားလုံးလေးတွေအဲ့လိုတွေပဲဒါ तू ဒါဝစီကံနဲ့လဲဒါ तू အမျိုးမျိုး तू စိတ်ထဲကနေဒါလည်းကြံစီတယ်ပြောလဲပြောတယ်အော်နောက်တစ်နေ့ရောက်လာတဲ့အခါကျလည်းထို့တူပဲဒါတကကြီးတွေရတယ်နန္ဒမိုးတော့ စောစောထားပြီးဒါ तू เจ้าဝေယဝဇ္ဇလှုပ်တယ်လှုပ်ပြီးတော့ဇွန်ကန်ကြွတော့မယ်တကရင်ဇွန်သားကြွတော့မယ်ဆိုတော့ အဲ့ကိုတော့ကိုမသိအောင်ဆိုတကားတဲ့အုံမောင်းကိုထုနေကြအတိုင်းမဟုတ်ဘဲနဲ့အဲ့ဒါလက်သက်လေးနဲ့သွားပြီးတော့ချစ်တယ်တဲ့လက်သက်လေးနဲ့ချစ်တယ်ဆိုတော့လက်သက်နဲ့ချစ်ခြင်းနဲ့အချင်းပဲပေါ့လေလက်သက်လေးလေးနဲ့သွားပြီးတောက်ခြင်းနဲ့တောက်မှာပေါ့အဲ့တော့ဒီတုံးကတော့ဒါတစ်ဖက်ကသူဒါဘလို့မှသိနိုင်ကြနိုင်မှာမဟုတ်ဘူးကဲတူတူပြောပေါ်လေဒါနဲ့ပဲတကားတဲ့ဒီကိုတော့မနိုးဘူးဆိုတော့သူကလည်းပဲဘာဖြစ်တော့တယောက်တည်းနဲ့ဇွန်ကန်ရင်ကြွသွားတယ်ကျောင်းတကာကလည်းဒါအချင်းဒီကိုအကဲခံမိတယ်ဒါထက်မြက်တဲ့တကားတယောက်ဖြစ်တော့ အကိစ္စမရှိဘူးကြွလာတဲ့ကျောင်းနိုင်ဘုန်းကြီးကိုပဲဇွန်းစားရတယ်ဒါပူဇော်လူဒန်းတယ်လူဒန်းပြီးတဲ့အခါကျတော့ကဲအာဂါနုကိုတော့အတွက်တော့ရှင်များပဲဆောင်ယူသွားပါဆိုပြီးဒါသူ့သူပိတ်ထည့်ပေးလိုက်အဲထည့်ပေးလိုက်တဲ့ဟာကိုလည်းတခါတည်းလမ်းရောက်တဲ့အခါကျတော့ဒီစွမ်းတွေကိုတခါတည်းဟိုရောက်သွားလို့ရှိရင်ကျွေးရမှာဆိုလို့ကြောင်းပြန်ရောက်သွားရင်အာဂါနုကိုတော့ကျွေးရမှာဆိုလို့ဆိုတခါတည်းလမ်းပါရင်တခါတည်း သွန်ပြစ်သွန်ပြစ်တော့လေဒီတိုင်းသွန်မြင်မှာဆိုတော့တခါလေဒါမမြင်ရအောင်တခါလေပြပုံနဲ့ရေသွန်ပြီးတော့အဲဒီလိုမျိုးနဲ့ကြောင်းပြန်သွားကြောင်းရောက်တဲ့အခါကျတော့မှကြောင်းသွားကြည့်တော့ခုနရဟန္တာမတိမြတ်မရှိတော့ဘူးဒါတခါကြီးတွေတကမကြီးတွေဝိတုကြောင့်တီးပြီးသားအဲ့တော့ဒီနေရာမှာသူကျူးလွန်နေတဲ့ကံတွေပေါ့အဒီဒီလိုမုံမြတ်တဲ့စွမ်းတွေကိုစားနေမဲ့စားနေမဲ့အစားအသင့်အတွက်တော့မစင်ကိုစားရတာမှကောင်းသေးတယ်ဒီလိုဝစီကံလဲသူစိတ်ထဲကသူ့ စိတ်ထဲကကြံစည်ပြီးတော့ဝစီကံအနေနဲ့လည်းမျက်မှောင်ပေါ့မျက်တဲ့အတွက်ကြောင့်ဒုက္ခကရင့်ကျက်လို့အကျိုးပေးတဲ့ဘဝရောက်လာပြီအဲ့လိုအခြေအနေနဲ့ပေါ့အဲ့ဘဝမှာသူအဆုံးသတ်ခဲ့အဆုံးသတ်ခဲ့တဲ့အတွက်ကြောင့်အကြောင်းမြန်ရောက်လို့ကရဟနာမတိမြတ်လည်းမရှိတော့ဘူးဆိုတော့စိတ်ထဲမှာတော့နည်းနည်းတော့ဒါစိတ်မကောင်းဖြစ်သွားတာပေါ့ဟဲ့စိတ်မကောင်းမှုနဲ့အဲ့ဘဝတစ်ခုကိုအဆုံးသတ်လိုက်တော့အဲ့ဘဝကသုတိပြည့်ကြီးတည်လုံတဲ့အခါငရဲကြသွားတယ်ဘလောက်တော့နှစ်ပေါင်းကြာတယ်လဲဆိုတာတော့တိတိကျကျမရှိပြင်မဲ့ ဒါဗုဒ္ဓနရကတ်လို့ခေါ်တယ်ဘုရားတဆူနဲ့တဆူကြားမှာသူဒီအဲ့ဆင်းရဲဒုက္ခတွေကိုများစွာခံနေရတယ်။နောက်ဆုံးဦးဇင်းတို့ဘုရားရှင်လက်ထက်ရောက်လာတဲ့အခါဒါရာဇဂိုပြေမှာလူလာဖြစ်တယ်။ရာဇဂိုချင်းရာဇဂိုပြေမှာလူလာဖြစ်တဲ့အခါထိုက်တဲ့နဲ့ဒါစီစဉ်ဥစ္စာပြည့်စုံတဲ့အမျိုးမှာပဲလူလာဖြစ်တာ။လူလာဖြစ်ပေမဲ့လူမဝရောက်လာတယ်ငရွယ်တဲ့အချိန်ကစားပြီးတော့တခါလေကောင်းကောင်းမုံမုံအိပ်ရနဲ့အသိလို့မရဘူးမြေကြီးပဲတခါလေအိပ်ချင် ငယ်တုန်းကတော့ငယ်လို့ပေါ့အရွယ်လေးတော်တော်လေးကြီးလာလည်းပဲထို့တူပဲဒါကောင်းကောင်းမွန်မွန်မအိတ်ချင်အဲ့တော့ဒကာကြီးတွေဒကာမကြီးဒီနေရာလေးမှာခုနစဉ်းစားကြည့်ပေါ့အေတာမစ္စရိယကဒဏ်ချက်ပဲဟိုတစ်ဘက်ကတစ်ချိန်ကသူကံဒီပြည်သူပြိုးထောင်ခဲ့စဉ်တုန်းကအဲ့တစ်ဘက်ကခုနရန်နာပုဂ္ဂိုလ်ကိုကောင်းကောင်းမွန်မွန်ဒါမနေစေခြင်းဘူးကောင်းကောင်းမွန်မွန်မနေစေခြင်းတဲ့ကံကသူ့ကိုလည်းကောင်းကောင်းမွန်မွန်ဒါမနေရအောင်ဒါတွန်းပို့လိုက်တာဟောနောက်တက တခါလဲစားတော့လည်းပဲခုနပြောသလိုအစာအာဟာရစားတတ်တဲ့အချိန်ကစားပြီးအစာအာဟာရမစားဘူးကိုယ်မစင်မဲ့ကိုပြန်ပြီးတော့သူ့မစင်မဲ့သူပြန်စားနေတာပဲအဲ့တော့မိဘတွေကငယ်ရွယ်လို့ပဲလို့ဒီလိုထင်ခဲ့တာဒါပေမဲ့အရွယ်လေးရောက်လာအရွယ်လေးကြီးလာတော့လည်းပဲထို့တူပဲဒီမစင်မဲ့စားနေတဲ့ကနောက်ဆုံးတော့ဒါမိဘတွေကဒါဘယ်လို့မှကောင်းမြတ်တဲ့အမျိုးနဲ့တော့ဒီကလေးဟာမထိုက်တန်တော့ဘူးဆိုပြီးနောက်ဆုံးတော့စွန့်ပြစ်ရတာပဲအဲ့တော့ဒကာကြီးတွေဒကာမကြီးတွေစဉ်းစားကြည့် ဒီအကုသိုလ်တရားတွေဟာရင့်ကျက်လို့အကျိုးပေးရင်သိပြီးတော့ကြောက်เสียကောင်းတယ်အဲ့တော့မိဘဒီသားသမီးပေါ်မှာဒါမိဘတို့မြည်ဒီတောင်းတုံပလုံးတုတ်တောင်ပြစ်မယ်ဒါသားစုသမီးစုကို မပြည့်ရနိုင်ဘူးဆိုတာဒါပေမဲ့ဒီမှာဇမုကလောင်းလိုက်ရဒီပုံကိုကိုမိဘတွေကလက်မခံရင်တော့အမျိုးကိုပြစ်တာအဝယ်စားလဲမွေ့ချင်ခုန ကျောင်းတကာလူတဲ့အဝတ်ကိုလည်းကျောင်းတကာလူမဲ့အဝတ်ကိုဝတ်နေမဲ့အစားအနက်ကောဝါအချင်းနီးပဲတင်နေတာကကောင်းမယ်ဒီလိုဝစီကံမြတ်ထားတော့အခုကဲချမ်းသာတဲ့အမျိုးတင့်တဲ့မျိုးမှာတော့ရောက်ကြည့်နေပါတယ်သို့တော့အဝတ်စားလည်းမွေးချင်ငယ်တော့ကတော့ငယ်လို့အရွယ်ရောက်တော့လည်းအဝတ်စားကလည်းမဝတ်နေတော့လည်းတကာလည်းအိပ်ရာနဲ့ဘာနဲ့မနေဟောနောက်တကစားတော့လည်းပဲလူစားတဲ့အစားအစာမျိုးမစားမစင်ကိုပဲသုံးဆောင်နေတယ်ဒီလိုပြစ်လာတော့ဒါမိဘတွေကလည်းဒါလက်မခံနိုင်တော့ဘူး နောက်ဆုံးတော့စွန့်ပစ်တယ်စွန့်ပစ်ပေမဲ့ကုန်းကဂုံတိတ်ကလေးကလည်းရှိနေတော့ဒီတိုင်းတော့မစွန့်ပစ်ဘူးသူနဲ့သူနဲ့တူတဲ့ဒါအဝတ်မွတ်တဲ့တကရုံးနေတံပေါ့အသွားပြီးတော့စွန့်ပစ်တယ်အဲတကရုံးနေကြီးရောက်တဲ့အခါကျတော့ကဲတကရုံးနေကြီးရောက်ပြီရောက်တော့သူ့ကိုဒါသာသနာပေါင်းသူတို့တကရုံးသာသနာပေါ့သာသနာပေါင်းဝင်ရောက်မယ်ဆိုတော့လေဆံမင်ရိတ်တယ်တဲ့အဲ့ဒါတကကြီးတကမကြီးတွေအဲစဉ်းစားကြည့် အကိုပြောတဲ့အတိုင်းနေအကုန်ဖြစ်တာပဲအဲသူကခုနပြောခဲ့တယ်ခုနရန်နာမထေမြတ်ကိုဇတ်တာစင်နဲ့ညက်မဲ့အစားဒါကြတဲ့ဇံမင်းကိုထတိမုံနဲ့ဆွဲနှုတ်ပြီးတော့ဒါနှုတ်ပြထားမှကောင်းသေးတယ်လို့ပြောတော့သူကြတော့လည်းပဲဘာလို့တော့ဒါကြတဲ့အဲ့ဒါတွင်းကိုတရက်လောက်ရှိတဲ့တွင်းတူးတယ်တူးပြီးတော့ဒါကြတဲ့တွင်းထဲကိုစင်မတ်တက်ရခံဘေးကနေပကုံးတစ်ဖက်တစ်ချက်ပေါ်ပညာပညာတင်ပြီးတော့အဲ့ဒါတကရုံးတွေကဘေးကနေထိုင်ထိုင်ပြီးတော့အပေါ်ကိုမှဒါအောက်လည်းပဲ ငုံပြေလို့မရအပေါ်လဲယုံတယ်လို့မရအဲ့ဒါကိုအဲ့ဒါဥကောင်းမှာရှိတဲ့ဇာမင်းကိုတပင်းစင်းထသိမုံနဲ့အဲ့ဒါဆွဲနှုတ်တာပဲအဲ့လိုနဲ့ထားပြီးတော့ဒါကြဲပြီးပြီဆိုတဲ့အခါကျတော့သူမိဘတွေကလည်းဒါကြဲအဲ့တက်ကရုံးတွေအကုန်လုံးအဲ့ဒါအိမ်ကိုစွန်းစားပစ်နောက်တနေ့မနေ့အတွက်စွန်းစားပစ်တဲ့အခါကျတော့နောက်တနေ့မိုးနန်းနမိုးတော့အလင်းရောက်တော့စွန်းစားကြွမယ်ဆိုတော့သူကကြောက်မှာပဲကြံခဲ့တယ်ဘလို့မှခေါ်လို့မရဘူးပြီးတော့ဘာပဲစားတော့ဆိုတော့ခုနပြောတဲ့အဲ့ဒီ အဲ့တက္ကသိုလ်နေဒီခြံဝင်းမှာရှိတဲ့အဲ့မစင်ကိုပဲသူကသုံးဆောင်ပြီးတော့နေတယ်။ဟောအဲ့ဒါမျိုးပေါ့လေပြောချင်တာကဘာလဲဆိုတဲ့အခါကျတော့ကိုပြောသမျှကိုစော်ကားခဲ့သမျှကိုကဝစီကံမြက်ခဲ့သမျှတွေဒီအကုန်လုံးထိုပုဂ္ဂိုလ်ပဲပြန်ပြီးတော့ခံကြရတယ်။အဲ့တော့ဒကာကြီးတွေဒကာကြီးတွေဒီနေ့မျက်မှောက်ခင်မှာလဲတို့အတူပဲအဲစကလုံးတွေပြောကြတဲ့အခါမှာတော့ အဲဝစီကံမြက်ပြီးပြောနေကြတာလေးဒီမိမိတို့အတွက်မိမိတို့အကျိုးကိုမိမိတို့လိုလားရင်အဲ့လိုမျိုးဒါစကားလုံးတွေကတော့ဒါချင့်ချင်းရွေးချယ်ပြီးတော့သုံးဖို့မလိုဘူးလားရွေးချယ်ပြီးတော့သုံးဖို့လိုပါတယ်ဖေ။ရွေးချယ်ပြီးသုံးဖို့လိုတယ်။ထိုကန်လေးကရင့်ကျက်လာပြီဆိုလို့ရှိရင်ဒါတကယ်တမ်းခံစားရမှာကမိမိတို့ပဲအဲ့လိုဘဝမျိုးကိုဘလူးမှတော့လိုချင်မှာမဟုတ်ဘူး။မလိုချင်ပေမဲ့လည်းမိမိတို့ကထိုဝစီကံတွေကိုကျุလူမိပြီဆိုရင်တော့ ဒါရောင်လွဲလို့လေရောင်လွဲလို့ရမှာလည်းမဟုတ်တော့ဘူးအဲဒါကြောင့်မို့လို့ဒါချင်းချင်းချင်းချင်းနဲ့မိမိတို့ကအဲဝစီကန်တွေကိုဒါဒါပြောဖို့သုံးဖို့လိုတယ်ဒါကလေးမမြင်ရကြားရကြတာတွေကအင်မတန်မှမကောင်းဘူးအင်မတန်ရမ်းဆိုင်တဲ့အသုံးနှုန်းတွေလည်းသုံးနေကြတာတော့တစ်ဖက်လူကမိမိသုံးလိုက်တဲ့အတိုင်းဖြစ်ချင်းမဖြစ်ချင်းတော့ဟိုမသေးကြပါဘူးမိမိကတော့ဒိုကန်လေးကအရင်ကျက်လို့အကျိုးပေးရင်အဲ့လိုဘဝမျိုးကလွံ့မြောက်နိုင်မှာမဟုတ်ဘူးကိုဇံမုတ်ကမထေကြည့်ပေါ့ အဲ့တော့စားတော့လည်းမစင်းမဲစားတယ်ဒါပေမဲ့ဒီပုဂ္ဂိုလ်ဒီနောက်ဆုံးဦးဇင်းတို့ဒါဘုရားရှင်သာသနာထွန်းကားလာပြီဆိုတဲ့အခါကျတော့နောက်ဆုံးတနေ့ဘုရားရှင်လောကကိုလမ်းမှတ်မြော်ကြည့်တော့ဒီဇမုကမထေမြတ်ကိုဒါတွေ့နောက်ဆုံးခုနတက်ကရုံးတွေကလည်းသူတို့ကိုဒီမစင်စားနေတဲ့ပုံကိုကိုသူတို့ရဲ့ပြိတ္တထဲမှာလက်မခံနိုင်တော့နှင်ထုတ်လိုက်တာပေါ့နှင်ထုတ်လိုက်တဲ့အခါကျတော့နောက်ဆုံးတော့ရာဇီယိုပြေးခဲ့အဆုံတနေရာသွားပြီးအဲ့မှာပဲသူကဒါ အဲဒီလိုမျိုးသူမျိုးသားတွေဆုံးပြစ်တဲ့အဲ့မစင်ပုံနာမှာပဲသူကနေပြီးတော့အဲလူချင်းတဲ့ချိန်ညညာချမ်းကြဒိုမစင်ဒီကိုစားနေချမ်းကြတော့ခါကြတော့တကလည်းလေဘက်ကိုမျက်နှာလဲပြီးလေကိုပဲစားတယ်ဆိုပြီးဒါပေမဲ့လည်းသူ့ရဲ့ပုံကံနဲ့ကလည်းလူတွေကလည်းကြည်ညိုကြတယ်လူကြတန်းကြတဲ့ပုံကိုယ်တွေလည်းပါတယ်များကြအဲ့လိုနဲ့သူကလည်းသူ့ဘဝကိုသူရက်တည်နေတာပေါ့အဲ့တော့အဝတ်ကလည်းအကြီးအနီးစားတော့လည်းမစင်ကိုစားဒီလိုနဲ့ဘဝတစ်ခုကိုပြတ်တန်းတာဒီပုံကိုယ်ကိုလှမ်းကြည့်လိုက်တဲ့အခါကျတော့ ဒါနောက်ဆုံးပစ္စည်းမှာအဘွေကပဲဒီဘဝမှာကျွန်တန်းဝင်မဲ့ပုံကိုတယောက်ဒီဘဝမှာကျွန်တန်းဝင်မဲ့ပုံကိုတယောက်ဖြစ်ပြီးဖြစ်တော်ညာလဲအတိတ်ကပြုခဲ့တဲ့ဒီအိတ်တာမေစရိယတရားတွေကနှိမ့်ဆက်မှုကြောင့်မပြုသည့်မပြုတတ်တဲ့ကာယကံမှုဝေစီကံမှုတွေကိုပြုခဲ့တဲ့ထိုပုံကိုဒီဒါမကောင်းကျိုးတရားတွေကိုတော့ဒါခံစားရတာပဲဒါကိုတော့တို့တကကြီးတွေတကမကြီးတွေဒါဒီကြကြတာသဘောကြပြီးတော့မိမိတို့ဘဝအတွက်သင်ခန်းစာယူကြရမှာ ဖြစ်တယ်။ကောင်းပြီအဲ့လိုနဲ့ဒီနေ့မှာဘုရားရှင်လောကကိုလှမ်းကြည့်တဲ့အခါဒီသဘုကမတိကျွတ်တန်းဝင်မဲ့အရေးကိုမြင်တဲ့အတွက်ကြောင့်ဒါသွားရောက်ချွေချွတ်တဲ့အခါနောက်ဆုံးတော့ဒါကျွတ်တန်းဝင်နေပေါ့အဲ့တော့အဲ့လိုမျိုးဒီဘဝမှာနောက်ဆုံးရဟနာဖြစ်ကျွတ်တန်းဝင်မဲ့ပုဂ္ဂိုလ်တယောက်ဒီပင်လင်ထုခဲ့သောမကောင်းသောအကျိုးတရားတွေကိုခံစားရတာဘာကဲနှိမ့်ဆက်လို့လေလို့မေးတဲ့အခါကျဒီအိတ်တမစ္စရိယဆိုတဲ့ဒါတန်ရောစဉ်တရားနှစ်ပါးကနှိမ့်ဆက်တဲ့တန်ချက်ကြောင့်ဒါဒီလို ဒါအင်မတန်ဆိုးဝါးတဲ့ဒါအကျိုးတရားတွေကိုဒါရရှိကြတာအဲဒါကြောင့်မလို့တကကြီးတွေတကမကြီးတွေဒီအိတ်သားနဲ့မေစရိယကိုဒါဥစွာမရမနားလည်အောင်ဒါကြိုးစားရမယ်ပြီးတော့ထိုတရားနှစ်ပါးမိမိတို့တန်တန်မှာနည်းနိုင်တယ်မြနည်းအောင်ဒါပါနိုင်တယ်မြပါအောင်မရှိအောင်ကြိုးစားရမယ်မရှိအောင်ကြိုးစားရမယ်ဆိုတဲ့အပိုင်းမှာတော့မရှိအောင်ဆိုတဲ့အပိုင်းပေါ့လေမရှိအောင်ဆိုတဲ့အပိုင်းမှာတော့လုံးလုံးမရှိဖို့ကတော့ဦးဇင်းတို့အဲ အရိယာမတရားကိုစိုက်ပါမှဒါလုံးလုံးမရှိဘူးအဲ့တော့ဓမ္မဒါဂရာကဖွင့်ပြလေးဥစွာပထမဦးဇင်းတို့နည်းနည်းလေးပြောပြကြရအောင်အဲ့ဒီအိတ်တနဲ့မစ္စရိယတရားနံပါတ်ထဲမှာဒီမစ္စရိယတရားပေါ့မစ္စရိယ၅မျိုးပေါ့အာဝါဒမစ္စရိယေနလောဟကိဟိပိစတိအာဝါဒမစ္စရိယတရားကသိပြီးတော့တတ္တဝါတွေကိုဌာနမှာကြီးစိုးလာလို့ဒအာဝါဒမစ္စရိယတရားက ဒါကြီးစိုးလာလို့မပြုတ်သင့်မပြုတ်ထိုက်တဲ့ကံတွေကို ပြုပြီးသူထိုကံကရင့်ကျက်လို့အကျိုးပေးရင်ဘာဖြစ်တော့ဒါတိုင်မှုငင်းမှာကြက်ကြရတယ်တဲ့ကုလမေစရိယေနအပလာဘောဟောတိတဲ့အကယ်၍ကုလမေစရိယအမျိုးမှာဝန်တုံမယ်ဆိုရင်အဲ့တော့အာဝဒမေစရိယမိမိနေရာကိုဝန်တုံတယ်ကုလမေစရိယအမျိုးမှာဝန်တုံတယ်ဒါကတော့ဦးဇင်းတို့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတန်တိုင်းမှာဖြစ်နိုင်တာပဲအဲ့လိုအမျိုးမှာဝန်တုံတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်လည်းပဲဘာဖြစ်လို့တော့ရောက်လျာဘောဝမှာလက်လာပါ ဒါနေပါတယ်တဲ့နောက်တကလာဘမေဇရိယိနာဂုထဏိတေယိနိဗ္ဗတတိတဲ့ဩအကယ်၍လက်လာဘတွေမှာဒါဝန်တို့ပြန်ပြီးလက်လာဘမှာလာဘမစ္စရိယတွေကြီးစိုးပြီးဆိုရင်လည်းအဲ့ဒါမဇင်ပင်ဘုံငရဲမှာဖြစ်ရတတ်တယ်နောက်တကဝန္နာမစ္စရိယိနာဘဝေနိဗ္ဗတတဝန္နောနာမနာဟောတိတဲ့ဩအဲ့ဒါအစင်းနဲ့ဂုံပေါ့ဒီနှမျိုးကိုဝန္နာမစ္စရိယလို့ခေါ်တယ်ရုပ်ရည်အစင်းလာပါခြင်း အာကောင်းတဲ့ဂုံသတင်းတွေကြော်စောခြင်းဆိုတဲ့အဲဒီဝဏမစ္စရိယတရားကအကြီးဆုံးလို့ဒုက္ခကရင့်ကျက်လို့အကျိုးပေးနေဖြစ်လျာဘဝအတိုင်းမှာတဲ့အစဉ်ရူပါဆိုတော့ရုပ်ရည်အစဉ်လည်းပဲပြည့်ရွံ့မယ်အစဉ်ရူပါနဲ့ပြည့်စုံနေဆိုတာမျိုးမဖြစ်နိုင်ဘူးနောက်တစ်ခါကောင်းတဲ့ဂုံသတင်းတွေကြော်စောခြင်းဆိုတာမျိုးလည်းမရနိုင်ဘူးတဲ့နောက်တစ်ခါဓမ္မမစ္စရိယနာကိုကုလာနေတဲ့နိဗ္ဗတတိဟောဓမ္မမစ္စရိယခုနကိုသိထားတဲ့တရားတွေကိုဘယ်သူမှမမျှဝေခြင်းဘူး ကိုသိထားတဲ့အကြောင်းအရာတွေကိုဘယ်သူမှမမျှဝေခြင်းဘူးအဲ့လိုမျိုးဓမ္မမစ္စရိယတရားကကြီးစိုးပြန်ရင်လည်းပဲတဲ့အဲ့ဒါပြဘုံငန်ရဲမှာဒါဖြစ်ကြရတယ်ဒါကမစ္စရိယတရားတွေကနှိမ့်ဆက်ချက်တန်ပဲနောက်တစ်ခါဗာပြောတာတုံးဆိုတော့ဣဒံပနာဣဒ္ဓမစ္စရိယတန်ယောဇနံတတပတ္တိမဂ္ဂိနာဘိယတိတဲ့။ဟောဒီဣဒ္ဓနဲ့မစ္စရိယဆိုတဲ့တန်ယောဇဉ်နှစ်ပါးအဲဣဒ္ဓမစ္စရိယတန်ယောဇဉ်နှစ်ပါးကိုသောတာပတ္တိမဂ္ဂိနာသောတာပတ္တိမဂ္ဂိ သောတာပတ္တိမဉ္ဉံဖြင့်ဘဟိယတိဘယဘာပေဤတဲ့အဲ့တော့ဒီအိတ်တမစ္စရိယဆိုဒီတရားစုနှစ်ပါးကိုဘာနဲ့ပယ်နိုင်တာလဲဆိုတော့သောတာပတ္တိမနဲ့ပယ်နိုင်တာတဲ့ဘာနဲ့ပယ်နိုင်သောတာပတ္တိမနဲ့ပယ်နိုင်ပါတယ်ဖေ။အဲ့တော့ဒကာကြီးတွေဒကာမကြီးတွေသောတာပတ္တိမညံဘုံညံမရသေးဘူးဆိုလို့ရှိရင်ဒီတရားနှစ်ပါးကဒါအပြင်းအမြင့်ပြအောင်ပယ်တတ်နိုင်မှုဆိုတာတော့မဖြစ်နိုင်ဘူး။ဒါကြောင့်မလို့ကစကားလေးကိုနည်းနည်းပြောခဲ့တာမိမိတို့တဏ္ဍာမှာတို့တရားစုနှစ်ပါးကို အ ਨੇ ဆုံးတော့ထိုတရားဆုံးနှစ်ပါးကသဘောတရားကိုနားလည်ပြီးတော့မိမိတို့တဏ္ဍာမှာနည်းအောင်ပါအောင်ဒီလိုတော့ကြိုးစားရမယ်သို့တော်ရိယာမဉ္ဇဉ်ဘုံဉဏ်ကိုရရင်တော့သောတပတ္တိမဉ္ဇဉ်ရမယ်ဆိုတော့ဒီတရားနှစ်ပါးကိုအမြင့်မြတ်ပယ်တတ်နိုင်မယ်လို့ဒီလိုပြောတာပြီးတော့ဗာပြတော့ယာဝတဏဘေယတိတာဝဒေဝမနုဿာအဝေရတာတိနိပတ္တယန္တပိဝေရာတိဟိနပရိမုဇ္ဇန္တိယေဝတဲ့ဟောဗာပြောတော့ ။ယာဝါခြင်းများလောသောကာလပတ်လုံးတန်တိုဣဒ္ဓမစ္စရိယတောင်းစဉ်နဘကိုနတ်ပရိယတိမပေရနိုင်သည်။ဒါဝါတို့မပေရသေးသမျှကာလပတ်လုံးဒေဝမနုဿာနတ်လူတို့သည်အဝေရဓာတိနိယံမရှိခြင်းအစရှိသောအကျိုးတရားတို့ကိုပတ္တယန္တာပိတောင်းတကြပါကုန်တော်လည်းပဲဝေရာတိဟိယံရှိခြင်းအစရှိသောအကျိုးတရားတို့မှာနာပရိမုဇ္ဇန္တိယေဝမလွတ်မြောက်နိုင်သည်သာလျင်ဒီတဲ့။ဩအေးအဲ့လိုမျိုးသောတပတ္တိမဉ္ဇဉ်နဲ့ပါ ပယ်နိုင်သောတာပတိမဉ္ဇဉ်နဲ့ပဲပယ်နိုင်တဲ့ဒီဒီဣဒ္ဓမေစရိယဆိုတဲ့တန်ဟောစဉ်နှစ်ပါးအဲ့တန်ဟောစဉ်နှစ်ပါးကို မပယ်ရသေးသမျှကာလပတ်လုံးတတ္တဝါရိယဣဒ္ဓနဲ့မေစရိယဆိုတဲ့တန်ဟောစဉ်နှစ်ပါးကိုမပယ်ရသေးသမျှကာလပတ်လုံးဘာဖြစ်မလို့တူပဲဖြစ်ဖြစ်နှစ်ပဲဖြစ်ဖြစ်အဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းယံမရှိခြင်းမဘူးစောစောကပြောတယ်အဝေဒာယံကင်းခြင်းအတွင်းအပြင်ယံကင်းခြင်းကြလို့တယ်အတ္တန္တာဒါဒန္တန်ခြင်းသဘောမှာလွန်မြောက်လို့တယ်အတ္တပတ္တာ ဒါဇန်ညမရန်သူမရှိလိုဘူးအပြပိစာစိုးရင်ရင်ကင်းလိုတယ်အဝေရီနော်ရန်သူမရှိလိုဘူးအဲ့လိုရန်သူမရှိလိုပေမဲ့တဲ့အဲ့ဘဝကဘယ်တော့မှမလွတ်မြောက်နိုင်ဘူးအဲ့လိုအခြေအနေဆိုးတွေကလည်းဘယ်တော့မှမလွတ်မြောက်နိုင်ဘူးတဲ့ဒီအိတ်တာနဲ့မစ္စရိယတရားနှစ်ပါးကိုမပယ်ချနိုင်သေးသမျှအဲ့တော့အိတ်တာနဲ့မစ္စရိယတရားကလည်းပဲခုနပြောတဲ့အရိယာမတရားနဲ့ပဲသောတာပတ္တိမဉ္ဇဉ်နဲ့ပဲပယ်တတ်နိုင်တာဖြစ်တဲ့အတွက်ကြောင့်မိမိတို့က သောတပတိမဉ္ဇဉ်ဘုံဉ္ဇဉ်ကိုဒီဘဝမှာရောက်အောင်ကြိုးစားနိုင်ဒါကတော့အကောင်းဆုံးပဲသို့တော့သောတပတိမဉ္ဇဉ်ဘုံဉ္ဇဉ်ကိုရောက်အောင်မကြိုးစားနိုင်သေးရင်တော့မှထိုအိတ်တမေစရိယတရားနှစ်ပါးရဲ့သဘောတွေကိုကြကြနာနာနားလည်ပြီးထိုတရားစုတွေမိမိတို့တန်တန်မှာ မရှိအောင်နည်းအောင်ပအောင်တော့ကြိုးစားဖို့မလိုဘူးလားကြိုးစားဖို့လိုပါတယ်ဖေ။ကြိုးစားဖို့လိုတယ်။အဲကြောင့်မလို့ဒီတရားနှစ်ပါးရဲ့သဘောလက္ခဏာရတ္တပြစ္စုပ္ပတ္တံပရတ္တံလေးကိုဦးဇင်းတို့စပြီးတော့ ဒါလေ့လာကြရအောင်အဲ့တော့အိတ်တာရဲ့သဘောကအိတ်တတိတိအိတ်တာအိတ်တာယနာအိတ်တာဟောအိတ်တအိတ်တတိတိအိတ်တာအိတ်တာယနာအိတ်တာအဘာပြောတော့ဆိုတော့ညူရူတတ်တဲ့သဘောတရားဒီအိတ်တာပဲညူစုတတ်တယ်အဲ့တော့သူတစ်ပါးတွေကစီးတဲ့ဥစ္စာသူတစ်ပါးတွေရဲ့စီးတဲ့ဥစ္စာပေါ်မှာဝမ်းမမြောက်နိုင်ညူစုတတ်တဲ့သဘောကဒါအိတ်တာပဲအိတ်တာယနာအိတ်တာညူစုခြင်းကိုပြုခြင်းဒီအိတ်တာပဲအဲ့ဒါမကြည်ဘူး ညူစုတတ်တဲ့သဘောတရားဒီအိတ်တာအဲ့အိတ်တာဒီဘာဖြစ်တော့သူကလက္ခဏာပြန်ကြည့်မယ်ဆိုအိတ်တာပရသမ္ပတိနာဥဒုယနာလက္ခဏာပရသမ္ပတိနံဥဒုယနာလက္ခဏာသူတော်ဘာတို့ဤစည်းစိမ်ကိုညူစုခြင်းသဘောဟောသူတော်ဘာတို့ဤစည်းစိမ်သူတော်ဘာတွေမှာရလာတဲ့စည်းစိမ်ဥစ္စာတွေအဲအဲ့စည်းစိမ်ဥစ္စာတွေမှာတခါတည်းကြည်ပြီးတော့စိတ်ထဲမှာမကြည်ဘူးဖြစ်လာတယ်အဲ့တော့တခါကြီးတွေတခါကြီးစဉ်းစားကြည့်အဲ့ဒါအလေကားတက်တဲ့ဒီ အိတ်တာဆိုတဲ့တရားသည်ကိုယ်အတွက်ဘာမှအကောင်းကျိုးကိုမရဘူးသူတော်မရှိနေတဲ့စည်းတင်ဥစ္စာကိုကဝမ်းမြောက်နိုင်တာမုဒိတာတရားကုသိုလ်တရားတောင်ဖြစ်သေးတယ်ဒါပေမဲ့ကိုယ်စိတ်ကလေးကမထားတတ်ပြန်ရင်ဘာဖြစ်တော့အဲ့ဒီပုံမှာအလိုလိုနေရင်ကိုကညှူဆူးလာတာပဲမကြည်မပြူဖြစ်လာတာသူတို့မရတာကိုဒါမြင်ရတာနဲ့ကိုစိတ်ထဲမှာမချမ်းသာတာ။ဟောဒါနံပါတ်1သူ့ရဲ့သဘောလက္ခဏာ။နောက်တစ်ခါတတေဝနဗိဒတိရတ္တာအဲအဲ့သူတို့ရဲ့စီတင်ဥစ္စာတွေမှာပဲအနဗိဒတိမမွေ့လျော်ဘူး သူတို့ဘာစီရင်ဥစ္စာအဲသူတို့ဘာပစ္စည်းတွေကောင်းကောင်းသုံးစွဲနေတာကြည်သူတို့ဘာတွေဂုံရှိနေတာကြည်ပြီးတော့ဘလုံးမှမပြောနိုင်တာဝမ်းမမြောက်နိုင်တာဒါသူ့ရဲ့လုပ်ငန်းကိစ္စပဲတဲ့နာရကတတော်ဝိမုခဘဝပြစ္စုပတ္ထာနာတဲ့ဟောသူသူတို့ဘာတွေရဲ့စီရင်ဥစ္စာတွေကိုတကယ်မရှုစိတ်နိုင်ပြီးမျက်နာလွှဲနေတာအဲ့ဒါတကယ်ကြီးတွေတကမကြီးတွေထင်ရှားတယ်နော်အဲ့ဒါအိတ်တတရားကဒါအမှတ်အသားတစ်ခုအနေနဲ့တင်တင်ရှားရှားတတ္တဝါတွေမှာဒါသိနိုင်တာ အဲ့တော့ဦးဇင်းတို့ဆိုကြပါစို့ယောဂီသူတော်ကောင်းတယောက်ကအိတာဆိုတာဘလို့လေးစဉ်းညင်နေစဉ်းညင်အဲ့ပုံကိုပဲညံထဲမှာထင်းလာတယ်ဘလို့ထင်းလာတော့အာသူတော်ဘာတွေကကုဏစည်းတင်ဥစ္စာအကုန်တည်နေအပေါ်မှာတခါလေမျက်နာလွှဲထားတဲ့သဘောတဲ့တခါလေတခါကြီးတွေတကမာကြီးတွေတွေးလိမ့်မယ်ကိုပန်ဝင်းချင်းမှာအချို့အချို့ပုံကိုတွေဟာအောင်မြင်တဲ့ကြော်ကြတဲ့အစီတင်ဥစ္စာပေါများတဲ့အသုံးဆောင်တဲ့ပြည်စုံတဲ့ပုံကိုတွေကိုမမြင်နိုင်ဘူးမကြည့်နိုင်ဘူးမျက်နာလွှဲထားတယ်ဆိုတဲ့သဘောတွေတခါကြီးတွေတကမာကြီးမတွေ့ရတတ်ဘူးလား တခါတလေကိုယ်ပတ်ဝန်းကျင်မှာမတွေ့ရတတ်ဘူးလားဆိုတော့တွေ့ရတတ်တယ်လေဟုတ်ပါတယ်ခင်ဗျာအဲ့ဒါပါလဲဆိုတဲ့အခါကျတော့ဒီအိတ်တာရဲ့သဘောပဲဒါအိတ်တာရဲ့သဘောအဲ့လိုအိတ်တာတရားကြီးသို့ပြီးဆိုထိုပုဂ္ဂိုလ်ဒီတွေးသမျှကြံသမျှကလည်းဒါအကုသိုလ်တရားတွေပဲတိုးပွားမှာပဲလှုပ်သမျှအလုပ်တွေဒီလည်းအမားတွေပဲလုံပြီးမှာပဲဒါအိတ်တာရဲ့သဘောဟောနောက်တစ်ခုအဲ့အိတ်တာရဲ့နိစွာသောအကြောင်းပရသမတ္တိပရဌာနံသူတော်ဘာတွေရဲ့အစည်းအကျင့်ဥစ္စာတွေနှီးစွာသောအကြောင်းပဲသူတော်ဘာတွေကပြည့်ပြည့်စုံနေတဲ့အကုန်တည်းနေကြောသောခြင်းတွေ အဲစည်းစိမ်ဥစ္စာတွေကဒုပုဂ္ဂိုလ်တွေအတွက်အဲ့ဒါအိတ်တာဖြစ်စီဟာအကြောင်းပဲတဲ့နှလုံးသွင်းမမှန်ကန်တဲ့ပုဂ္ဂိုလ်တွေအတွက်နောက်တကနာယောဇဏတိတတ္ထပံအော်အဲ့ဒီအိတ်တာဆိုတဲ့တရားဒီတတ္တဝါတွေကိုချီနှောင်တတ်တဲ့တန်ရောစဉ်တရားလို့ဒါလိုမှတ်ရမယ်အဲ့တော့ဒါကအိတ်တာကလက္ခဏာတတ္တပြစ္စုပတ္တံဗဒ္ဒထံပဲအဲ့တော့အိတ်တာရဲ့လက္ခဏာတတ္တပြစ္စုပတ္တံဗဒ္ဒထံကိုတကယ်ရှုွက်ဘယ်လိုရှုမလဲဆိုရင်ဒါဥစဉ်တို့ အကုသိုလ်တရားတွေပေါ့ဒါရှုွက်ပါပဲအကုသိုလ်တရားတွေဆိုတော့ဒေါသအိတဆိုတဲ့ရှုွက်တစ်ခုပေါ့ဒေါသအိတရှုွက်တစ်ခုအနေနဲ့ခုနမိမိအလိုမကျတဲ့မိမိစိတ်ထဲမှာ အိတတရားမကြည်မပြုညူးစုစေနိုင်တဲ့အိတတရားကိုဖြစ်စေတဲ့အာယုံတစ်ခုကိုလမ်းပြီးတော့အာယုံယူပေါ့သူတစ်ပါးတွေကအောင်မြင်တဲ့ပြည့်ပြည့်ဒုံနဲ့စီးတဲ့ဥထာတွေကိုအာယုံယူကြည့်အာယုံယူကြည့်လို့ကိုယ်တဏ္ဍာမှာအိတဖြစ်ဖို့ရင်ထိုအိတတရားကမိမိတဏ္ဍာမှာပြန်ဖြစ်လာတယ် ပြင်လာရဲ့အကုသို့ဒေါသအိတ်တအုပ်စုကိုလှမ်းပြီးတော့ရှုလိုက်တဲ့အခါအတပသိတသာနာစရိသိခုနှလုံးအတဏိယပြန်အသိစိတ်တစ်လုံးနဲ့ခုနအညအညဉ္ဇမစရိသိ73ပါးကပီတိခြင်းနဲ့7နှလုံးနောက်တော့ကဒေါသအိတ်တမောလေနောက်တော့ကအကုသလသာရဏစရိသိမောဟအိတိကအနောတပဥဒိစ္စဆိုတဲ့၄လုံးပေါင်းလိုက်လို့ရှိရင်ဦးဇင်းတို့78လုံး19လုံးအိတ်တာနဲ့ပေါင်းရင်19လုံးအကယ်၍သဒ္ဒင်္ဂါရိကဖြစ်မယ်ဆိုရင်တော့ ဒါ21လုံးဆိုတဲ့ဒီနန္တရားတွေရှိအဲ့နန္တရားတွေကိုအရင်ဆုံးစိတ်တက္ကနာတစ်ခုတွင်းမှာရှိတဲ့နန္တရားတွေကိုတစ်လုံးစီတစ်လုံးစီအရင်သိသိရတယ်သိသိလို့အဲ့စိတ်တက္ကနာတစ်ခုတွင်းမှာဒီအိတ်တာကိုသိသိလို့ရပြီဆိုရင်အဲ့အိတ်တာကခုနလက္ခဏာအဲ့အိတ်တာပရသမ္ပတိနာဥဒုယနာလက္ခဏာဆိုတဲ့ဒီလက္ခဏာတစ်ချက်နောက်တစ်ခါတတေဝနာပိတတိရတ္တာဆိုတဲ့သူကလုပ်ငန်းကိစ္စတစ်ချက်အဲ့တော့ဗမာလိုအဓိပ္ပာယ်ကိုနားလည်နေသူတစ်ပါးတို့ဤစီတင်ဥဒ္ဒါကိုညူသူချင်းသဘော အော်ဒီလိုဗမာလိုအဓိပ္ပာယ်လေးကိုနားလည်လေးနဲ့မြန်မာလိုနားလည်လေးရနဲ့ပါဠိလိုလေးအိတံပရတံပတ္တိနံဥဒုယနာလက္ခဏာလို့ဒါပွားများလိုက်ဒါအိတာရဲ့လက္ခဏာပြီးတဲ့အခါကျတော့အိတာရဲ့လုပ်ငန်းကိစ္စတတ္တေဝအနာပိတတိရတအဗမာလိုလေးလည်းကိုကနားလည်မဲ့သူ သူတို့တို့ဤစီတင်ဥစ္စာနိုင်မမွေလေရောနိုင်ကြီးဒါတတ္တေဝအနာပိတတိရတဟောနောက်တကဗမာလိုလေးသူတို့တို့ဤစီတင်ဥစ္စာမှာမရှိစိတ်နိုင်ပဲမျက်နာလွှတ်ထားတတ်တဲ့သဘောတရားဒါကိုနားလည်ပြီးတော့ပါဠိလိုလေး ဒါတော်ဝိမုခဘာဝပိစုပတ္ဌာနာဒါဟောနောက်တကသူရတော်၏စီတင်ဥစ္စာတိနီးသွားသောအကြောင်းလိုဒီလိုနားလည်ပြီးပရတံပတ္တိပရဒါနံအဲဒါလိုရှုလိုက်လို့ချင်းဒါအိတ်တာကိုလက္ခဏာတတ်တာပိစုပတ္ဌံပရဒါနံနေတကယ်ရှုကွယ်မှာဒါရှုတတ်ပြီပေါ့နောက်မစ္စရိယကိုတစ်ချက်သွားမစ္စရိယဒီပါတယ်တော့မစ္စရဘာဝမစ္စရိယံအဝိန္ဒိုတတ်တဲ့ဝင်းဆိုဝင်းတိုတတ်သူဤဖြစ်ကြောင်းဖြစ်ရာသဘောတရားသည်မစ္စရိယပဲတဲ့ နောက်တကမေဇရိယံလတ္တနံဝလပိတဗ္ဗနံဝအာတနောသမတ္တိနံနိကုဝေနလက္ခဏံယာပိရာသေလလတံဖြစ်ကုန်သောမိမိစီစဉ်ဥစ္စာတို့ကိုလျှို့ဝှက်ခြင်းသဘောဒါမေစရိယကလက္ခဏာကိုယ်ပိုင်လက္ခဏာဟောနောက်တကဒါတံယေဝပရိဟိဒါရာရဏဘဝအကမနရတံအဲ့မိမိမှာရှိတာတဲ့စီစဉ်ဥစ္စာတွေကို သူဘာတို့နဲ့ဆက်ဆံမှုကိုတိမခံနိုင်ခြင်း သိမခံနိုင်ခြင်းသဘောသူတစ်ပါးတွေနဲ့ဆက်ဆံတာကိုသိမခံနိုင်ဘူးအဲ့တော့ဒီကလေးမှာကိုပိုင်းထားတဲ့စီးရင်ဥစ္စာလေးအကိုပိုင်းထားတဲ့ဒါကိုနဲ့ယဉ်နှိနေတဲ့အတိုင်းအဝိုင်းအကိုနဲ့ယဉ်နှိနေတဲ့ဒါမိတ်ဆွေတင်ကားကိုအခြားအခြားပုံကိုယ်တွေနဲ့ဆက်ဆံသွားမှာကိုမလိုလားဘူးသိမခံနိုင်ဘူးဆက်ဆံမခံနိုင်ဘူးအဲအတာမစ္စရိယကဒါဒါလုပ်ငန်းကိစ္စပဲအဲ့တော့ကိုကစီးပွားရေးလုပ်ငန်းလေးတစ်ခုလုပ်နေကိုစီးပွားရေးကိုအခြားအခြားပုံကိုယ်တွေလာပြီးတော့ အကိုဇီဝကြီးတဲ့ဝင်လာမှာကိုမလိုချင်ဘူးဆိုတဲ့သဘောတရားမျိုးတွေပေါ့အဲ့သဘောတရားမျိုးတွေဒီတကကြီးတွေတကမကြီးတွေဘာအကျိုးရှိတယ်မေးအဲ့လိုစိတ်ဓာတ်ပိုင်ရှင်တွေဒီတကကြီးတွေတကမကြီးတွေတပြည့်ပြည့်ဒီဇီဝရေးနယ်ပယ်လာမှာလေအလူလူနဲ့ဒါနေရာချင်းလာမှာပညာရေးနယ်ပယ်လည်းတို့တူပဲအလူလူနဲ့နေရာချင်းလာမှာပိစုံပန်တို့လည်းအဲ့လိုစိတ်ဓာတ်ပိုင်ရှင်တွေအတွက်နေရာဟာတပြည့်ပြည့်နဲ့ကျင်းမြောင်းလာမှာဖြစ်တယ်လို့တန်တရာတို့လည်းစောစောကပြောခဲ့တဲ့အစူးကျူးတွေနဲ့စုံကြရမှာပဲတန်တရာမှာလည်းဒါကြောင့်မို့လို့တကကြီးတွေတကမကြီးတွေ ဒီမစ္စရိယတရားတည်တဲ့တတ္တဝါတွေအတွက်ဘာမှကောင်းကျိုးကိုတော့မပေးဘူးအဲ့တော့အဲ့မစ္စရိယရဲ့သဘောကိုကိုကကြကြနာနာနားလည်ပြီးမိမိတို့တန်တန်းမှာတူကဲ့သို့မစ္စရိယတရားတွေကမဖြစ်ပေါ်ရေးကိုတော့မိမိတို့ကစူးစမ်းရမှာဖြစ်တယ်။အော်နောက်တစ်ခုသင်္ကောဇဏပစ္စုပ္ပထာနာတဲ့ဟောသင်္ကောဇဏပစ္စုပ္ပထာနာဒီမစ္စရိယကိုယောဂီသူတော်ကောင်းတယောက်ကဆင်ခြင်လိုက်တဲ့အခါမစ္စရိယဒီဘယ်လိုသဘောရှိသလဲဆိုတော့ သင်္ကောဇဏတွန့်တူခြင်းသဘောကိုယ်ကစီရင်ဥစ္စာတွေကိုသူတစ်ပါးနဲ့ဆက်ဆံမှာဆိုလို့တွန့်တူသွားတဲ့သဘောပဲအော်နောက်တကနောက်တစ်မျိုးအနေနဲ့တော့ကတုကင်စုကတာပြစ္စုပဋ္ဌာနံတဲ့ဟောနောက်တကခါဇတ်တွေခံပြင်းတဲ့သဘောတရားပဲအဲ့တော့ကိုယ့်ရဲ့စီရင်ဥစ္စာကိုယ့်ရဲ့ကိုယ်ပန်ဝင်ခြင်းသူတစ်ပါးနဲ့ဆက်ဆံသွားမှာကွာတာမလိုခြင်းတာစိတ်ထဲမှာမချမ်းသာတာမချမ်းမြေ့တဲ့ဒါသဘောတရားလို့ညာထဲမှာရှိရှိထင်လာတယ် နောက်တစ်ခါအတ္တတမ္ပတ္တိပဒဌာနံနဲ့မိမိရဲ့အစည်းအရုံးစာမိမိရဲ့ပိုင်ဆိုင်မှုမိမိရဲ့ဒါရရှိတာတဲ့ဂုံတွေဒီဒါအဲ့ဒီမစ္စရိယဖြစ်ဖို့ရနီးစွာတော့အကြောင်းပဲဟောအဲ့တော့ကိုယ့်ရဲ့ရရှိတာတဲ့စည်းစိမ်ဥစ္စာကိုယ့်ရဲ့ဂုံသိမ့်နေဒီကိုယ့်ကိုပြန်ပြီးဒုက္ခပေးတယ်ဆိုတာစိတ်ထားမထားတတ်တဲ့ပုံကိုယ်တွေမှာတော့ဒါဖြစ်တတ်တဲ့သဘောရှိတယ်ဒါကိုလည်းတို့တကကြီးတွေဒီကမကြီးတွေနားလည်ပြီးတော့အော်ဒီတရားဒီအင်မတန်မှတတ္တဝါတွေကိုဒုက္ခပေးတဲ့တရားပဲလို့ဒါလိုနားလည်ထားဖို့လိုတယ် အဲ့တော့ဒီတရားကိုလည်းတို့တူပဲဒီမစ္စရိယတရားကိုတကယ်ယူပါသုံးသပ်တော်မယ်ဆိုတဲ့လူတော်ကောင်းတရားအနေနဲ့တော့ခုနပြောတဲ့ဒေါသမစ္စရိယဆိုတဲ့ဒီအကုသိုလ်ကရုပဲအဲ့တော့မိမိရဲ့စည်းတိဥစ္စာကိုအာယုံယူကြည့်အာယုံယူပြီးတော့မိမိရဲ့စည်းတိဥစ္စာကိုသူတို့ဘာတွေနဲ့မဆက်မဆက်ဆံလို့တဲ့အနေအထားမျိုးလေးကိုအာယုံယူကြည့်ဒါမစ္စရိယတရားဖြစ်မှာအဲ့လိုမစ္စရိယတရားဖြစ်တဲ့အခါထိုစိတ်တဲ့ခဏတစ်ခုအတွင်းမှာရှိတဲ့ခုန19လုံး သွန်ပုံ20ဒရုံသောနန္တရားတွေကိုဥစွာပထမတော့သိသိရတယ်။သိသိပြီးအဲ့ဒီမှာကမစ္စရိယကိုအရင်ဆုံးကိုကစကုလုံးထဲမှာပါတဲ့မစ္စရိယပေါ့။အဲ့မစ္စရိယကိုသိသိထားနိုင်ပြီဆိုအဲ့မစ္စရိယရဲ့သဘောကိုအရင်စရှုရှုတဲ့အခါမှာမိမိကရာစေရလက်တံရာပြီးတော်စီတင်ဥစ္စာတို့ကိုလျှို့ဝှက်ထားခြင်းသဘောလို့ဒီလိုမြန်မာလိုနားလည်လျက်နဲ့မေဇရိယံလက်ဒါနံဝလပိတဗ္ဗနံဝအတနောတံပတိနနိဂုကနလက္ခဏံဆိုဒီလိုတစ်ချက်ရှုရတယ်။ဒါဆိုရင်မေဇရိယရဲ့လက္ခဏာကိုရှုတယ် တော့တကယ်ရှုွက်ပိုင်းကြီးကတော့တိတော်မလွယ်ကူလာဘူးသို့တော်သဘောတရားကိုနားလည်ထားတဲ့နန္တရားကိုလည်းစနစ်တကျသိသိထားနိုင်တဲ့သူတော်ကောင်းတယောက်အတွက်ဆိုရင်တော့ဒါမခက်ခဲလာပါဘူးနောက်တစ်ချက်ထိုမိမိစီစဉ်ဥဒ္ဒါရကိုသူတစ်ပါးတို့နဲ့ဆက်ဆံမှုကိုသိမခံနိုင်ရင်ဆိုတဲ့သူ့ရဲ့လုပ်ငန်းကိစ္စအဲ့ဒါကိုမြန်မာလိုနားလည်လျက်နဲ့ဒါသံယေဝံပရိဟိတာရဏဘာဝအကမနာရတံဆိုပြီးတော့ဒီလိုလေးတစ်ချက်ရှုဒါသူ့ရဲ့လုပ်ငန်းကိစ္စ နောက်တကဒုမေတရိယရဲ့သဘောဘလို့လဲဒါရှိယူစင်ရင်းနေတဲ့သူတော်ကောင်းတယောက်ကညံထဲမှာထင်းလာနိုင်တဲ့ပြစ္စုပ္ပထာနာအနေနဲ့တွန့်တူခြင်းသဘောတရားတနည်းအားဖြင့်ခါစားခံပြင်းသောသဘောတရားဆိုတဲ့ဗမာလူလေးနားလည်လျက်နဲ့သင်္ကောဇဏပြစ္စုပ္ပဒါနံကတုကိစုကတာပြစ္စုပ္ပဒါနံဝါတဲ့လို့တစ်ချက်ရှု အဲ့ဒါကလည်းခုနစေတကနာတစ်ခုတွင်မှာမစ္စရိယကိုကနားလည်ထားပြီးအဲ့စေတကနာတစ်ခုတွင်မှာသူကလက္ခဏာရှုလိုက်ရတ္တရှုလိုက်ပြစ္စုပ္ပတ္တန်ရှုလိုက်ရှုတဲ့အခါမှာဒီစေတကနာတစ်ခုအတွင်းမှာတော့ကိုကတခါတည်းစုံအောင်ရှုနေမှာရှုနိုင်မယ်ပရမစေတကနာတစ်ခုအတွင်းမှာရှိတဲ့ဒီမစ္စရိယကိုရှုလိုက်လို့လက္ခဏာပဲရှုပြီးတဲ့ဆိုနောက်တစ်ချက်ပြန်ပြီးတော့ရတ္တရှုနောက်တစ်ချက်နောက်စေတကနာတစ်ခုအတွင်းတနည်းအားဖြင့်နောက်တဝတိမှာရှိတဲ့ဒီမစ္စရိယကိုဖတ်ပြီးသိသိပြီးတဲ့အခါမှာဒီပြစ္စုပ္ပတ္တန်ကိုရှုပေါ့ဒီလိုတစ်ချက်ကြည့်တော့ရှုရတယ်နောက်တစ်ခါသူကပဋ္ဌာန်ကိုရှုတယ်ထို့တူပဲ ဒါမိမိကစီတင်ဥစ္စာတိနှီးသွားသောအကြောင်းမိမိကစီတင်ဥစ္စာတိနှီးသွားသောအကြောင်းအဲအဲ့ဒါကိုအာယုံယူပြီးတော့ဗမာလိုနားလည်လျက်နဲ့အတ္တတံပတ္တိဗရဒ္ဌာနံမိမိကစီတင်ဥစ္စာတိနှီးသွားသောအကြောင်းဒါမစ္စရိယဖြစ်ဖို့နှီးသွားသောအကြောင်းလို့ဒါလိုယူရအဲ့လိုယူခွက်ကိုစနစ်တကျယူနိုင်ခဲ့ရင်တော့မိမိတို့ကနံပါတ်1ဒီအိတ်တမစ္စရိယကလက္ခဏာရတာပြစ္စုပ္ပတံဗရဒ္ဌံကိုမိမိတို့တကယ်နားလည်မှာဖြစ်တယ်အဲ့လိုနားလည်ပြီးတဲ့အခါသူ့ရဲ့ဇိုးဇိုးတရားတွေကိုလည်းခုနလိုဆင်ခြင်ပြီးတော့မိမိတို့တန်တန်မှာ ထိုအိဇာမစ္စရိယတရားတွေကအခါအားလျော်စွာဝင်ရောက်လာနိုင်တယ်ဝင်ရောက်လာနိုင်တဲ့အခါမှာတို့အိဇာမစ္စရိယကိုအခြေခံပြီးမိမိတို့ရဲ့ကာယကံဒီဖောက်ပြန်မသွားဖို့ဝစီကံတွေဖောက်ပြန်မသွားဖို့ကြိုးစားရမယ်။ဘာကြောင့်လို့ဒီမစ္စရိယရဲ့သဘောကဇေတတော်ဝိရုပဘာဝတိတတ္တပံနဲ့ဒါစိတ်ကိုဖောက်ပြန်သွားစေတတ်တဲ့သဘောတရားပဲ။အဲ့တော့မိမိတဏ္ဍာမှာဒုအိတ္တမစ္စရိယကြောင့်စိတ်ဓာတ်တွေကိုဖောက်ပြန်မသွားစေဖို့နောက်တစ်ခါကာယကံလွန်ကျူးမှုဝစီကံလွန်ကျူးမှုတွေမဖြစ်စေဖို့မိမိတို့စောင့်စည်းနိုင်မယ်ဆိုရင် မိမိတို့ပြစ္ဆုတ်ပံတန်တရာအတွက်လည်းကျေးဇူးများတယ်လို့တို့အိဒ္ဓမေစရိယဆိုတဲ့ဒီကိလေသာတရားနှစ်ပါးအကုသိုလ်တရားတွေကသဘောတဘာဝကိုလည်းမိမိတို့ကဒါတကယ်ကိုလက္ခဏာတတ်တာပြစ္ဆုပတ္တံပဋ္ဌာန်အဖြစ်ဒါထိုးထွင်းသိမြင်တဲ့တမ္မာဒိဋ္ဌိဉာဏ်ပညာရှိတဲ့သူတော်ကောင်းတွေဖြစ်မယ်ဒိဋ္ဌိဝိတ္တုဒိနဲ့ပြည့်စုံမယ်ဒါကြောင့်မလို့အခုလိုအိဒါမေစရိယတရားနှစ်ပါးကလက္ခဏာတတ်တာပြစ္စုပ္ပတ္တံပဋ္ဌာန်ကိုနာယူပြီးတဲ့အချိန်မှာစပြီးမိမိတို့ကိုယ်တိုင် တမာတတိဉာဏ်ပညာနဲ့တို့အိတ်တမစ္စရိယဆိုတဲ့တရားတွေကိုတတတိကနာသမုဝကနာကိစ္စကနာကြိုးအောင်ကိုစီကိုစီကြိုးစားအားထုတ်ကြဂုံရတည်းသာတုသာတုသာတုပါဖျား